အခန်းကြီး၁၈အငယ်၁မှ၁၄ဒါဝိဒ်သည်မိမိနှင့်ပါသော လူတို့ကို ရေတွက်၍တထောင်အုပ်တရားအုပ်တို့ကိုခံထား၏လူသုံးစုတစုကိုရွာဘ၌၎င်းတစုကိုဇေရုရသားရွာဘညီအပိရှဲ၌၎င်းတစုကိုဂိတ်တိလူအိတ်တဲ၌၎င်းအပ်၍ငါကိုယ်တိုင်ခြီသွားမည်ဟု လူများတို့အားမိန်တော်မူ၏လူများတို့ကလည်းကိုယ်တိုင်ကြွတော်မမူပါနှင့် ကျွန်တော်တို့ပြေးတော်လဲသူတို့သည်အမှုမထားကြပါကျွန်တော်တို့တဝက်သေးတော်လဲသူတို့သည်အမှုမထားကြပါ ကိုယ်တော်မူကားကျွန်တော်တို့တသောင်းထက်မြတ်တော်မူ၏တို့ဖြစ်၍ကျွန်တော်တို့ကိုမြို့တဲကမဆတော်မူလျင်တာ၍ကောင်းပါလိမ့်မည်ဟုလျှောက်ကြ၏ရှင်မြင်ကလည်းငါသည်တင်တို့အလိုတို့လိုက်မည်ဟု မိန်တော်မူ၍တကားဝနာမှရတ်တော်မူလျင်လူအပေါင်းတို့သည်တရားတက်တထောင်တက်အဖျင် ချီတွားကြ၏ရှင်မြင်းကလည်းငါမျက်နာကို ထောက်၍ငါသားအဘရှလုံကို ဖြင်းရင်းစွာ ပြုကြလောဟုယောဘအပိရှဲအိတ်တဲတို့ကို မှားထားတော်မူ၏ထိုတို့ရှင်မြင်းသည်အဘရှလုံတွင်ဘူမင်းအပေါင်းတို့ကိုမှားထားတော်မူသောအခါလူအပေါင်းတို့သည်ကြားကြ၏ထိုတို့လူများတို့သည်ဣဒရေလလူတို့ကိုစစ်တိုက်အံ့သောငှာမြို့ပြင်သို့ထွက်၍အေဖရင်တော၌စစ်ပြိုင်ကြ၏ ဣဒရေလလူတို့သည်ဒါဝိဒ်၏ကျွန်တို့ရှေ့မှရှုံး၍ထိုနေ့ချင်းတွင်ကြီးစွာသောလှုပ်ကြံခြင်းအပြင် လူနှစ်သောင်းတေကြ၏မြေတပြင်လုံးအနှံ့ပြားတိုက်ကြသဖြင့်ထိုနေ့၌လူချင်းတတ်၍တေသည်ထက်တော၌ဆုံးရှုံးသောသူတာ၍များကြ၏ဒါဝိဒ်၏ကျွန်တို့သည်အဘရှလုံကိုတွေ့ကြ၏သူသည်မြဲကိုစီးလျက်ပင်မြဲသည်ကြီးသောတပိတ်ပင်အကိုင်းခက်အောက်သို့ဝင်၍ အဘရှလုံဤခေါင်းသည်တပိတ်ပင်၌ညှိသည်ဖြင့်မိုးနှင့်မြေကြီးဆက်ကြမ်းမှတွဲလွဲဆွဲလျက်နေ၍မြဲသည်အလိုအလျောက်တော်လေ၏မြင်သောသူတယောက်သည်ရွာဘထံသို့သွား၍တပိတ်ပင်၌အဘရှလုံဆွဲနေသည်ကို ကျွန်တော်မြင်ခဲ့သည်ဟုကြားပြောလျင်ရွာဘကတင်းသည်မြင်ခဲ့သည်မှန်လျင်အဘဲကြောင့်သူကို ထိုး၍မြေကြီးပေါ်သို့မချခဲ့သည်။ ထိုတို့ပြုလျင်ငွေအကျက်တစ်ဆယ်နှင့်ခါးစည်းကိုငါပေးပြီဟုပြောဆိုသော်၊ထိုသူကကျွန်တော်သည်ကိုယ်လက်၌ငွေအခွက်တစ်ဆယ်ကိုပင်ခံရသော်လည်း၊ရှင်ဘုရင်၏သားကိုမပြုနိုင်ပါ။အကြောင်းမူကား၊ကျွန်တော်တို့ကြားသည်အတိုင်းရှင်ဘုရင်က၊ငါ့မျက်နှာကိုထောက်၍ငါ့သားအဗရှလုံကိုစောင့်မကြလော့ဟုကိုယ်တော်နှင့်အဘိရှဲ၊အိတ္တဲတို့ကိုမှာထားတော်မူပြီ။ကျွန်တော်ပြုမိလျှင်ကိုယ်ကိုလှည့်စား၍ ကိုအသက်ရှုံးပါပြီရှင်မင်းမတိသောအမှုတစုံတစ်ခုမျှမရှိကိုတော်ဒီလည်းကျွန်တော်တစ်ဖက်၌နေပါလိမ့်မည်ဟုပြောဆိုသောယောဘကတင်နှင့်အတူငါမနေဟု ဆိုလျက်လှန်ရင် သုံးစင်းကိုကန်၍တပိတ်ပင်အလယ်၌အသက်ရှင်လျက်ရှိသောအဘရှလုံဤနှလုံးကို ထုတ်ချင်းခန့်ထိုးလေ၏အငယ်၅မှ၁၈လက်နှင့်ဆောင်လူလင်တကြိတ်တို့သည်လဲဝိုင်း၍ အဘရှလုံကို အသေးတတ်ကြ၏ယောဘသည်လည်းတပိုးမှုတ်၍လူတို့ကိုစီးတားသဖြင့်ဣဒေလလူတို့ကိုလိုက်ရမှပြန်လာကြ၏အဘရှလုံကိုလည်းယူ၍တော၌နက်သောမြေတွင်တဲသို့ချပြီးမှကြောက်ပုံကြီးကို ပုံထားကြ၏ဣဒေလလူအပေါင်းတို့သည်အတီးသည်မိမိတို့အိမ်သို့ပြေးကြ၏အဘရှလုံသည် အသက်ရှင်စဉ်အခါငါ၏နာမသည်မပြောက် အမြဲတည်မီအကြောင်းသားမရှိဟုဆိုလေရှင်မင်းကြိုင်တွင် ကိုအဖို့ကြောက်တိုင်ကိုဆက်၍မိမိနာမဖြင့်သမုတ်သောကြောင့်ယနေ့တိုင်အောင်အဘရှလုံဤအောင်တိုင်ဟု၍တွင်တည်းအငယ်၁၉မှ23ထိုအခါဇာဒုဤသားအဟိမကသာရဖျားသည်ရှင်မြင်းဤရန်သူတို့ကို အပြစ်အလျောက်စီရင်တော်မူကြောင်းကို ကျွန်တော်ပြေး၍ တည်င်းကြားလျှောက်ပြရစေဟု အခွင့်တောင်းလျင်ယောဘကယနေ့တင်သည်တည်င်းမကြားမလျှောက်ရအခြားသောနေ့၌ကြားလျှောက်ရမည်ရှင်မြင်းဤသားတော်တည်သောကြောင့်ယနေ့တင်သည်တည်င်းမကြားမလျှောက်ရဟု ဆိုပြီးမှကုရှိအားတင်မြင်သမျှကိုတွား၍ရှင်မြင်းအားကြားလျှောက်လို့ဟုဆိုသည့်အတိုင်းကုရှိသည်ယောဘအားဥညွတ်၍ပြေးလေ၏တပန်းဇာဒုတ်သားအဟိမတ်က သို့တော်လည်းကျွန်တော်သည်ကုရှိနောက်မှပြေးပါရစေဟုအခွင့်တောင်းပြန်လျှင်၊ယွာဘက၊ငါ့သား၊ဝမ်းမြောက်စရာသိတင်းမဟုတ်သည်ဖြစ်၍အဘယ်ကြောင့်ပြေးသွားချင်သနည်းဟု ဆိုသော်လည်း၊ပြေးပါရစေဟုတဖန်အခွင့်တောင်းသောကြောင့်၊ပြေးလော့ဟုအခွင့်ပေး၏။ထိုအခါအဟိမတ်သည်လွင်ပြင်လမ်း၌ပြေး၍ကုရှိကိုလွန်လေ၏။24 ဒါဝိဒ်သည်မြို့တကားနှစ်ထပ်ကြားမှထိုင်၍နေ၏ကင်းဆောင်တယောက်သည်မြို့ရိုးတကားအပေါ်ပြတ်အိုးမိုးအောက်သို့တက်၍မျောကြည့်သည်ဖြင့်လူတယောက်ဒီပြေးလာသည်ကိုမြင်သောအခါရှင်မြင်းအားဟိ၍လျှောက်လေ၏ရှင်မြင်းကလည်းတယောက်ထီးဖြစ်လျင်တည်င်းပါလိမ့်မည်ဟု အမိန့်ရှိ၏ထိုသူသည် ပြေးလာ၍အနီးသို့ရောက်သောအခါကင်းဆောင်သည်လည်းအခြားသောသူပြေးလာသည်ကိုမြင်၍အခြားသောသူတယောက်သည်ပြေးလာပါသည်ဟု တကားသို့လှည့်၍ဟစ်လျင်ရှင်မြင်ကထိုသူ၌လည်းတည်င်းပါလိမ့်မည်ဟု အမိန့်ရှိ၏ကင်းဆောင်ကလည်းရှေ့လာသောသူ၏ပြေးခြင်းသည်ဇာတုတ်သားအဟိမပြေးခြင်းနှင့်တူသည်ကိုကျွန်တော်ထင်ပါသည်ဟုလျှောက်တော် ရှင်မြင်းကသူသည်လူကောင်းဖြစ်၏ကောင်းသောတရင်ပါလိမ့်မည်ဟုအမိန့်ရှိပြန်၏အဟိမကလည်းချမ်းသာရပါ၏ဟုဟစ်လျက်ရှင်မြင်းရှိမြေပေါ်မှပြတ်ဝတ်လျက်အရှင်မင်းကြီးကိုပုန်ကန်သောလူတို့ကိုအတော်မူသောကိုရောဤဘုရားသခင်သာရဘုရားသည်မင်္ဂလာရှိတော်မူစေတည်းဟုလျှောက်လေ၏အငယ်29မှ33 ရှင်မြင်းကလည်းငါသားအဘရှလုံသည်ဘေးလွတ်ဤလောဟုမေးတော်မူလျင်အဟိမက အရှင်မင်းကြီးကျွန်ယောဘသည်ကိုရော့ကျွန်ကိုဆေလွတ်သောအခါယုံရစ်ခတ်ခြင်းအမှုကို ကျွန်တော်မြင်တော်လဲတေချာစွာမတိရပါဟုလျှောက်တော်ရှင်မြင်ကဤအနာမှာရွှေ့၍နေလော့ဟု မိန်တော်မူသည့်အတိုင်းသူသည်ရွှေ့၍နေလေ၏တပံကုရှိရောက်လာ၍အရှင်မင်းကြီးတည်င်းပါပါ၏ ကိုယ်တော်ကိုပုန်ကန်သောသူအပေါင်းတို့ကို ထာဝရဘုရားသည် ထိုသူတို့၏အပြစ်အလျောက်ယနေ့စီရင်တော်မူပြီဟုလျှောက်လျှင်၊ရှင်ဘုရင်က၊ငါ့သားအဗရှလုံသည်ဘေးလွတ်၏လောဟု မေးတော်မူသော်၊ကုရှိက၊အရှင်မင်းကြီး၏ရန်သူများကိုယ်တော်ကိုညှဉ်းဆဲခြင်းငှါပုန်ကန်သောသူများအပေါင်းတို့သည် ထိုလုလင်ကဲ့သို့ ဖြစ်ကြပါစေသောဟု ပြန်လျှောက်လေ၏။ရှင်ဘုရင်သည်အလွန်ကြင်နာသောစိတ်ရှိသဖြင့် မြို့တကားအပေါ်၌ရှိသောတဲသို့တက်၍တက်စဉ်တွင်အိုငါသားအဘရှလုံငါသားငါသားအဘရှလုံတင့်ကိုစားငါမသေးပါလေတကားအိုအဘရှလုံငါသားငါသားဟုငိုကြွေးလေ၏